ဧဖက်ဩရစာအခန်းကြီး3အငယ်1မှ73ထိုကြောင့်ကြောင့်ငါပေါလုသည်ယေရှုခရစ်နှင့်ဆက်ဆိုင်သောအဖြစ်အကျဉ်းခံရ၏သင်တို့အကျိုးကိုထောက်၍ငါအားအပေးတော်မူသောဘုရားသခင်၏ကျေးဇူးတော်သာသနာကိုသင်တို့ကြားသိရသည်နှင့်အညီတပန်းအမျိုးဖြစ်သောတင်တို့အတွက်ကြောင့်ငါခံရ၏ဂျေဇုတော်သာသနာကိုအပ်ပေးသည့်အကြောင်းဟုမူကားငါသည်အထက်က အနှဲငယ်ရေးထားခဲ့သည့်အတိုင်းဘုရားသခင်သည်ဗျာဒိတ်တော်အဖျင် နက်နဲသောအရာကိုငါအားပြတော်မူ၏ထိုစကားကိုဖတ်ရွတ်လျင်ခရစ်တော်၏နက်နဲသောအရာ၌ငါလက်ချက်တီကိုသင်တို့သည်သိရကြမည်ထိုနည်းနည်းသောအရာကိုတန်ရှင်းသောတမန်တော်တို့နှင့်ပရောဖက်တို့အားယခုကာလ၌ဝိညာဉ်တော်အားဖြင့် ဖွင့်လှစ်တော်မူသည့်ဤသူအခြားသောကာလတို့၌လူမျိုးတို့အားပြတော်မမူ ထိုနည်းနည်းသောအရာဟုမူကားတပါးမျိုးသားတို့သည်ဧဝံဂလိတရားအားဖြင့်ယူဒအမျိုးသားတို့နှင့်အတူ အမွေခံ၍တလုံးတဝတကိုယ်တည်းဖြစ်လျက်ခရစ်တော်နှင့်ဆိုင်သောဂတိတော်ကိုဆက်ဆံရကြသည်တကိုးတော်ပြုပြင်သောအားဖြင့်ငါအားပေးသနာတော်မူသောဘုရားသခင်၏ကျေးဇူးတော်ကိုခံရသည်နှင့်အညီထိုတရားကိုဟောပြောသောဆရာ၏အဖြစ်သို့ငါရောက်ရပြီစစ်၍မကုံနိုင်သောခရစ်တော်၏ကြွယ်ဝပြည့်စုံခြင်း၏ ဧဝံဂေလိတရားကိုတပါးမျိုးသားတို့အားဟောပြောခြင်းဟံ၎င်းအလုံးစုံတို့ကိုယေရှုခရစ်အားဖြင့်ဖန်ဆင်းတော်မူသောဘုရားသခင်၌ရှေးကကာလပတ်လုံးဝှက်ထားလျက်ရှိသောထိုနည်းနည်းသောအရာနှင့်ဆက်ဆိုင်သော သာသနာသည်အဘယ်သို့ဖြစ်သည်ကိုလူအပေါင်းတို့အားထင်ရှားစေခြင်းဟံ၎င်းတန်ရှင်းသူအပေါင်းတို့တွင်အငယ်ဆုံးသော သူထက်သာ၍ငယ်သောငါအားထိုကျေးဇူးတော်ကိုပေးတော်မူပြီး အဘယ်ကြောင့်နည်းဟုမူကားငါတို့သခင်ယေရှုခရစ်ကို အကြောင်းပြု၍သာဝရအကြံတော်ရှိသည်နှင့်အညီကောင်းကင်အရတ်တို့၌အထွတ်အမြတ်အာနာဆက်တို့သည်ဘုရားသခင်ထူးဆန်းသောပညာတော်ကိုအသင်းတော်အားဖြင့်ယခုသိရကြမည်အကြောင်းဒီထိုသခင်ကိုယုံကြည်ခြင်းအားဖြင့်ငါတို့သည်ရရင်သောစိတ်နှင့်တိုးဝင်၍အတနာတော်ခံရသော အခွင့်ကို ရကြပြီထိုကြောင့်တင်တို့၏အထရေကို ပြုစု သင်တို့အတွက်ကြောင့်ငါခံရသောဆင်းရဲခြင်းကိုမြင်လျင်ရွေးလျော်သောစိတ်မရှိကြပါစေနှင့်အငယ်14မှ21အထက်ဆိုခဲ့ပြီးသော အကြောင်းကြောင့်ကောင်းကင်ဘုံမြေကြီးပေါ်မှာရှိသောတိမ်တောင်လုံးကြီးဟုသောသားတော်အပေါင်းတို့၏အချုပ်ချာဖြစ်တော်မူသောငါတို့သခင်ယေရှုခရစ်ခမည်းတော်ရှေ့မှငါသည်ဒူးထောက်၍ဆုတောင်းလေရှိ၏ဆုတောင်းသော အချက်ဟုမူကားဝိညာဉ်တော်အားဖြင့် သင်တို့၏အတွင်းလူကိုခွန်အားနှင့်မြဲမြံခိုင်ခံ့စေ၍ယုံကြည်ခြင်းအားဖြင့်ခရစ်တော်သည်သင်တို့၏စိတ်နှလုံးအထက်၌ကျင်းကိုတော်မူ၏အကြောင်းဘုံတော်ကျော်ဝပြည့်စုံခြင်းနှင့်ညီလျော်စွာသင်တို့အားပေးသနာတော်မူ၍မေတ္တာ၌စိုက်ပျိုးခြင်းတိုက်မြစ်လဲကြတည်ခြင်းရှိသည်ဖြင့်သင်တို့သည်တန်ရှင်းသူအပေါင်းတို့၏ဤတူအနံအလျာအနှင့်အမြင့်တို့ကိုပိုင်းခြား၍တည်ခြင်းက၎င်း ကိုဉဏ်နှင့်မသိနိုင်သောခရစ်တော်၏မေတ္တာတော်ကိုသိနာလေခြင်းဟံ၎င်းသင်တို့သည်တက်ဆွမ်းနိုင်သဖြင့်ဘုရားသခင်၏ပြည့်စုံတော်မူခြင်းရှိသမျှနှင့်အညီပြည့်စုံကြပါမည်အကြောင်းငါသည်ဆုတောင်းလေရှိ၏ငါတို့၌ပြုပြင်သောတကိုးတော်အတိုင်းငါတို့တောင်းပန်ကြံစီသမျှထက်အလွန်ထူးခြားစွာပြုခြင်းကတတ်နိုင်တော်မူသောဘုရားသခင်သည်ယေရှုခရစ်အားဖြင့်အသင်းတော်၌ကဘာဆက်ဆက်ဘုံကြီးတော်မူစေတည်းအာမင်